ဒီကနေ့တော့မျက်စိအကြည့်ရုပ်ကလည်းမာယုဒ္ဒနိကေကမျက်စိထဲမှာမပြတ်ပြင်းနေပါဘာလာယရဏဝေကပါယုအာဒီဝိသဝေကအာဒီဝိသောပမသုဒ္ဓညီဆိုတာကိုခေါ်ရမယ်အာဒီဝိသောပမသုဒ္ဓညီဆိုတာကတော့ဘုန်းကြီးကဟောဘူးတာအချိန်ပေါင်းများလာပါလေ ပရမစပြီးတော့ကမ္မဋ္ဌာန်းတရားဟောကြတဲ့ကဒီဒုက္ခတော့ဟောလာတာကြာလာပြီ။ရရအနေနဲ့တော့နန္ဒပြပြဟောဘူးပါ။ဒီသာသနာ့ရိပ်သာမှာကိုပဲအရင်ကနှစ်ကြိမ်လောက်တော့ဟောဘူးလို့ထင်တာပဲ။အဲဒီကြည်လင်တဲ့ယုတ်ကြည့်တော့ဒါပေမဲ့လို့ရှင်းတော့ကတော့အခုလိုတရားကပန်ဖန်းထားတာမရှိသေးဘူး။အခုတော့တရားပန်ဖန်းထားတော့နောက်လည်းပဲ။ အလိုရှိတဲ့ပုဂ္ဂိုလ်တွေနာကြပြည့်ပြည့်စုံစုံကဟောရရင်ကဘုန်းကြီးကသုတ်တန်တရားတွေဟောရမယ်လို့နားလည်လွယ်တဲ့နည်းနဲ့တို့ချုံချုံပြီးတော့ဟောတယ်ဒီခါတော့ပါဠိတော်တွေကရှိတဲ့အတိုင်းအကုန်လုံးဟောမှပြန်မှာအကျေပဲဟောရသူပါဠိကလည်းပဲသိမကျေပါဘူးဒီသုတ်ကတော့အချင်းချင်းပါပဲအဲသုတ်ထဲကတရေကတော့ချင်းချင်းပဲအဲဒီဥစ္စာကို နားလဲအောင်တော့ချဲ့ပြီးတော့ဟောရမယ်လူတုတ်ထဲမှာပါတဲ့အတိုင်းခြေပြင်းချင်းပေါ့ဘုံဘုံညင်းတဲ့ခါကြကုံသွားမှာပဲတရားဆိုတာဟောလို့မကုံနိုင်ဘူးနားလို့လည်းမကုံနိုင်ဘူးအဲဒီတော့တရားဟောတော်မူတဲ့အစဉ်အတိုင်းပြည့်စုံတာဟောရမယ်ဒီတော့ကဒုက္ခလက္ခဏာနဲ့ဟောတဲ့သုတ်ပဲ သက္ကတာကစီစစ်ဝေဘာပြီးပြထားပါတယ်ဒုက္ခလက္ခဏာကမ္မထာနဲ့သင်လျော်တဲ့ပုဂ္ဂိုလ်တွေအတွက်ဒါမှလည်းဥက္ကဋ္ဌပြဉ္ဉေဝိပစ္စည်းတဉ္ဉေနေယဗရပရမအားဖြင့်၄ပါးသောပုဂ္ဂိုလ်တွေထဲမှာဝိပစ္စည်းတဉ္ဉေပုဂ္ဂိုလ်များအတွက်ဟောတယ်တဲ့အဲဒီခါတော့

ဒီတန်တရားဝဆင်းရဲကလွတ်မြောက်မယ်ဆိုတော့ယုံကြည်ပြီးတော့သရတရားနဲ့သာသနာ့ဘဝဝင်ရပြုကြတယ်တချို့အမတာပြည့်စုံကြွယ်ဝပြီးတော့နေတဲ့တထေသားတွေမင်းသားတွေအဲဒီလိုပုဂ္ဂိုလ်တွေပါအမတာကိုချင်းချင်းသာနေရတဲ့ပုဂ္ဂိုလ်တွေပါအဲတော့ချမ်းသာပြီးတော့နေတဲ့ပုဂ္ဂိုလ်တွေဟာ

သွန်းနေလူနေတော့အစစရာလည်းအစဉ်နဲ့ရှိနေတာဝတ်စရာသင်္ကန်းဆိုလည်းပဲဘာမှကြောက်ကြစရာမရှိဘူးကိုယ်ဆွေမျိုးသားချင်းတွေကပဲမလူနေအောင်တော့သုံးကသွားလိုက်မယ်ဆိုလည်းလွယ်ကူသုံးအလွယ်ကူရတာပဲအဲသင်္ကန်းတို့ဘာတို့ဆိုလည်းသူသူ့ချိန်ခါနဲ့သူဟာပြည့်စုံနေတာပါပဲဒါတော့ခုနေခါကလာသင်္ကန်းဝေးရတယ်ဆိုတာသူဟာလွယ်ကြီးလို့ဆိုရမှာလွယ်တယ်လို့ပဲဆိုရမှာ ဘုရားလက်တဲ့တော်ကဒီလိုမဟုတ်ဘူးဘုရားလက်တဲ့တော်ပထမအစကားသာဆိုရင်ညာပြုလိုက်ကြတဲ့ကနေစရာအကြောင်းမရှိဘူးသစ်ပင်အောက်တို့ပဲလို့နေရတယ်စားစရာကလည်းပဲဘယ်တကားတကာမှမလားလူလိမ့်မယ်မဟုတ်ဘူးသူစားဆုံးကသွားရတယ်ဆုံးကသွားကြလဲဒီသာသနာပထမစကားသာကဆိုလို့ရှိရင်သာသနာကြီးညိုတဲ့ပုဂ္ဂိုလ်အသိရှိတာမဟုတ်သေးဘူး ဆုံးလောင်းမဲ့ပုဂ္ဂိုလ်လည်းပဲသိနေနေရှိတာမဟုတ်သေးဘူးသူရကြမှာရတယ်အဲလိုစားသူသိမသေးကြဘူးအဲဒီလိုနေရတာဝဇ္ဇရာသင်္ဃာဆိုလို့ရှိရင်လည်းပဲအခုလိုသင်္ဃာဆိုင်နေနဲ့ဒီလိုသင်္ဃာဝယ်ပြီးတော့လူတွေပဲရှိနေမှာတော့မရှိသေးဘူးဟိုမှာပန်းသူသင်္ဃာတွေပါလဲကြာပြီးတော့ဝယ်ရတယ်အဲဒီလိုနေရတာပါအဲဒီလိုစဉ်းစဉ်းရဲရဲသင်္ဃာဝယ်လိုက်တဲ့ရဟန်းပြုလိုက်တဲ့အချိန်ကသာပြီးတော့

ညာဝပြီးတော့လည်းတကယ်တရားထုတ်ကြတာမြတ်စွာဘုရားဟောကြားတော်မူတဲ့တရားတွေအားထုတ်ကြ။ဒါကြောင့်ဒီအာသီဝိသောဗမသုတ္တံကိုဟောတဲ့ခါကာလတော့ယဟန်တော်တွေကတပါးချင်းတရားထုတ်နေတဲ့ပုဂ္ဂိုလ်လည်းရှိတယ်၊နှစ်ပါးတွဲပြီးတော့တရားထုတ်နေတဲ့ပုဂ္ဂိုလ်ရှိတယ်၊သုံးပါးလေးပါးစသည်၊သုံးပါးလေးပါးငါးပါးစသည်အတူတကွနေပြီးတော့တရားထုတ်နေတဲ့ပုဂ္ဂိုလ်လည်းရှိတယ်။အဲဒီပုဂ္ဂိုလ်တွေကဒုက္ခလက္ခဏာအထင်များနေတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေအတွက်

လူပင်စီတင်ညူပုဂ္ဂိုလ်နဲ့သာထိုက်တာမှာလားဘယ်လိုလဲမဟုတ်ပါဘူးတဲ့အကုန်လုံးလည်းအကုန်လုံးပဲကျိုးများပါတယ်ဥက္ကဋိတင်ညူပုဂ္ဂိုလ်တွေဆိုရင်အကျဉ်းခေါ်တာကြားရုံမျှနဲ့တရားဥတရားမေတ္တရားပူတရားနိဗ္ဗာန်တရားတွေကိုရသွားပါလိမ့်မယ်ဥပ္ပစီတင်ညူတော့သူပြောကြမလို့နေရပုဂ္ဂိုလ်ဆိုလို့ရှိရင်လည်းဒီသုတ်ကခေါ်ကြထားတဲ့အနေအဓိပ္ပာယ်တွေကိုမှတ်သားရုပ်ဖတ်သေးသေးနှလုံးသွင်းအားထုတ်ပြီးတော့ မဲ့ဖို့တရားတွေကိုရောက်သွားပါလိမ့်မယ်မရပရမပုဂ္ဂိုလ်ဖြစ်အောင်တော့ဒီတရားကိုလေးလာမှတ်သားပြီးတော့သွားနိုင်တယ်များကျင့်သုံးသောအားဖြင့်ပါရမီကုသိုလ်ဖြစ်သွားပါလိမ့်မယ်တဲ့ဝါသနာဖြစ်သွားတယ်လို့ဆိုတယ်ပါရမီကုသိုလ်ဖြစ်သွားပါလိမ့်မယ်နောက်တစ်ချိန်ကြလို့ရှိရင်ဖြင့်မဲ့ဖို့တရားတို့ရာချင်းကြောင့်ဖြစ်ပါတယ်တဲ့ဒါကြောင့်ဒီတော့ဟာပုဂ္ဂိုလ်တင်ညိုပုဂ္ဂိုလ်အတွက်လည်းကျေးဇူးများတယ် ဝိပင်စီတညိုတို့ဟောတာဆိုတော့အထူးပြောကြမလို့နေရပုဂ္ဂိုလ်ဗရမဗရပရမပုဂ္ဂိုလ်တို့လည်းကျေးဇူးများပါတယ်တဲ့ဒါကဆရာကဝေဖန်ပြီးတော့ပြထားပါတယ်ပြီးတော့ဒီသုတ်တရားဒုက္ခလက္ခဏာနဲ့ဝိပင်စီတညိုပုဂ္ဂိုလ်တွေဟောတယ်ဆိုရင်လည်းသိညာပုဂ္ဂိုလ်တွေလည်းပဲအဲကျေးဇူးများတယ်လို့ဆိုတာမှတ်ရဓမ္မရှိဥစွာမြတ်စွာဘုရားဥပမာကစပြီးတော့ဟောပါတယ်မြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေမှာ တချို့တချို့သုတ်တရားတွေကအ ਨੇ ရိတွေကစပြီးတော့ဟောတယ်ပြီးတော့မှဥပမာဥပမာပြီးတော့မှအ ਨੇ ရိပဲနဲ့ပြန်ပြီးတော့ဏီကုန်းချုပ်တချို့တချို့သုတ်တရားတွေကြတော့ဥပမာကစပြီးတော့ဟောလာဥပမာပြီးတော့အ ਨੇ ရိပဲနဲ့နီးတော့ပြီးတော့ပြအခုဒီတော့မှဥပမာကစပြီးတော့ဟောပါတယ်ရေထာပိဘိကဝေသတ္တာရောအာတိဝိတာဥက္ကဒေသာဂောရဝိတာဘိကဝေယံတို့

မွေကြီးလေးကောင်ရှိတယ်ဆိုပါတော့တဲ့မွေကြီးလေးကောင်မွေဆိုတော့ကြောက်เสียကောင်းတယ်အကျို့မွေဟာမြင်ုံနဲ့တောင်မှကြောက်မွေများအဲကြောက်เสียကောင်းယွန်စရာလည်းတဲကောင်းတဲ့ကောင်းကြီးတွေပဲသူကသူကလူနဲ့မတူပဲဟာဟိုသူကအနေထိုင်းกว่าဆိုတမျိုးဖြစ်နေမွေဆိုတာခြေတော့မရှိလက်မရှိသူ့စာရှည်ရှည်ကြီးอืมကြောက်ကြောက်တယ်ဆိုတော့ကောင်းတဲ့ကောင်းကြီးတွေပါယွန်စရာလည်းကောင်းတယ် သူကမြေကြီးထဲလှိမ့်ပြီးတော့သွားနေတော့နေရာတကာအညစ်အကြေးတွေပေါ်လဲသူ့ကိုယ်ကြီးနဲ့တိုက်ပြီးတော့သွားနေတာရုံစရာနှကောင်းတဲ့ကောင်ပါပဲမွေးသူကအဲတော့မွေကြီးလေးကောင်ရှိရပြီဘယ်လိုမွေကြီးတွေတော့ဆိုလို့ရှိရင်ဥက္ကဒေဇာအဲထက်မြက်သောတကူရှိတယ်တကူရှိဆိုတာအစိတ်ပါပဲစိတ် အဲစိတ်တကိုးရှိနေတဲ့မွေကြီးတွေတဲ့စိတ်မရှိတဲ့လင်းမွေတို့ဘာလို့မျိုးမဟုတ်ဘူးဒီဥစ္စာကတော့စိတ်ရှိတဲ့မွေကြီးအင်းဘောရဝိသာကျမ်းနာသောစိတ်ရှိသည်ဒီမွေကြီးတွေကစိတ်ကျမ်းတယ်တိုက်ရလို့ရှိရင်သိကုလို့မရမယ်မွေကြီးတွေပဲပြောတာအဲ့ဒါမွေကြီးလေးကောင်စီရသည်တဲ့ဥပမာမိပါဠိကတော့ဘယ်လောက်ပဲစီ

ဒီလိုစိတ်ညစ်ပြီးတော့နေတော့ပေးခြင်းတွေတော့တချို့ရည်တဲ့ကုန်ချသေးတာရှိတယ်ကျိုးဆွဲချသေးတာရှိတယ်အသိစားသေးတာရှိတယ်အဲဒီလိုမူရပါတွေကြိုက်ခံမိသေးတာလည်းရှိတာအဲဒီလိုလူမဟုတ်ဘူးတဲ့ဒီဥစ္စာကတော့ဒီလိုကမသေးခြင်းတဲ့လူအသက်ရှင်ခြင်းတဲ့လူပဲပြီးတော့ချမ်းသာခြင်းတဲ့လူဆင်းရဲမတွေ့ခြင်းတဲ့လူတဲ့ဆင်းရဲကိုယုံမုန်းဆက်ဆုံးဆင်းရဲကိုမမြင်ခြင်းမကြားခြင်းမတွေ့ခြင်းလို့

နဟာပေတဘာကာလေနာကာလံဘောဇေတဘာကာလေနာကာလံပံဝေပေတဘာဓမေနံထောအသက်ရှင်ခြင်းသော မသေးခြင်းသောဆင်းရဲကိုယုံမုံကြောက်သော ချမ်းသာကိုလိုချီသောယောက်ျားကိုဧဝံဤသောဝရေယုံ ပြောကြားကြလေကုန်ရ၏ဘယ်သူကပြောကြတယ်လို့တော့မပါဘူးဥပမာတော်ကြမှာရှင်းပြီးတော့ပြောရအောင်အဘောပုရိသအမောင်ယောက်ျားအာဥက္ကဒေသာထက်မြဲသောတဘောရှိကုန်သောဂောရာဝိသကျမ်းသာသောစိတ်ရှိကုန်သော

ကြောက်ပြီးတော့ချမ်းသာခြင်းတဲ့ပုဂ္ဂိုလ်အသက်ရှင်ခြင်းတဲ့ပုဂ္ဂိုလ်မသေးခြင်းတဲ့ပုဂ္ဂိုလ်အဲဒီယောက်ျားကိုမွေကြီးလေးကောင်အနှင်းနဲ့မောင်ယောက်ျားမင်းဟောဒီမှာမွေကြီးလေးကောင်မင်းထိမ့်သိမ်းရဒီမွေကြီးတွေဟာဘာမှမွေကြီးတွေမဟုတ်ဘူးအမတာစိတ်ထက်ထက်တဲ့အမနာစိတ်ပြင်းတဲ့အမနာစိတ်ကြမ်းတဲ့မွေကြီးတွေအဲဒီမွေကြီးလေးကောင်မင်းထိမ့်သိမ်းရမယ်အတ္တ

အဲဒီမွေကိုအဲဒီလိုယူရရထိမ့်သိမ်းရမယ်လို့မွေရင်းချင်းနဲ့အနှင်းပါတယ်ဒါကဘုရားဟောပါဠိတော်ကတော့ဒီလိုကြီးညင်းမယ်ဒီလောက်ပဲပါတာပဲတက္ကတာကညာနာလဲအောင်လို့အသိယုတ်တိနဲ့သူကပြရတယ်အဲ့ဒါလေးလည်းပြောအောင်ပါဆရာဒီကောင်သားမှာငါချမ်းသာမယ်ဆိုရင်ဘာပေါ်အာထု

မွေကြီးတွေလွတ်ဖို့ရဒီလိုလဲသုံးချဖို့ရမွေးတယ်လည်းရှိသေးတယ်ရန်သူတွေဘာတွေဝိုင်းပြီးတော့ထားလို့ဘယ်မှမပြေးနိုင်တော့ဘူးဆိုတဲ့အခါကာလကြလို့ရှိရင်လည်းပဲအဲဒီမူကြီးတွေအကြိုက်ခံပြီးတော့သေဖို့မင်းဆိုတော့သူများလက်ထဲမှာသူများအနှိမ့်ဆက်ခံပြီးတော့သေရမယ်အနေတော့အဲဒါမကောက်ဘူးပြီးတော့မင်းဆိုတာဉာဏ်တန်း သိထက်တဲ့ပုဂ္ဂိုလ်တွေပဲသူများအောက်တန်းတော့မကြကျင်တဲ့ပုဂ္ဂိုလ်တွေသူကအဲတော့မွေကြိုက်ခံပြီးတော့သိဘူးတဲ့ဒီလိုသိဘူးတာတွေလည်းရှိတယ်လို့အသိစားပြီးသေးတာတွေရှိတယ်တချို့ကိုယ်ကိုယ်လည်းနဲ့ကိုယ်ပတ်ချပြီးသေးတာတွေရှိတယ်မင်းနေရာတခါတည်းအဲစစ်ကရံသူတွေကဝိုင်းထားလို့ဘယ်မှမပြင်းနိုင်တော့ဘူးဆိုတဲ့ခါကလာကြရင်တခါတည်းသူများလက်အောက်တော့အညမခံဘူးဒီလိုအသေးခံတာတွေရှိကရာဇဝင်တွေမှအများကြီးရှိပါတယ် သူတို့တို့ကိန်းနဲ့ဆိုရင်လည်းသူကလမ်းမှာကြတယ်လို့ဆိုရမှာပဲရံမှုလည်းအောက်မှာပဲနှိစက်ခံပြီးမှဟောကြားပြရမှာပြီးတော့သောသောစီစီပြလိုက်တာကသူကဟုတ်ဟုတ်တယ်လို့လို့ရှိတယ်။ချမ်းသာတယ်လို့လို့ရှိတယ်။ဒါကြောင့်သူတို့အသိတောက်ပြီးနေတာရှိတယ်။လည်းနဲ့နဲ့ကိုယ်ကကိုယ်သားချပြီးနေတာရှိတယ်။အဲလိုမွေးကြိုက်ခံပြီးနေတာလည်းရှိတယ်။အဲဒီလိုအရေးရှိတယ်။ဒါကြောင့်မို့မွေးအသုံးကြလို့ရှိရင်ရအောင်လို့မွေးထားတယ်တဲ့မွေးကြီးတွေ။ အဲဒီတော့မွေးထားတဲ့မွေကြီးတွေကိုပြီးတော့နောက်တနည်းအားဖြင့်ဆိုလို့ရှိတော့မိမိတိုင်းနိုင်ငံကလူဆိုးသူဆိုးလူဆိုးသူဆိုးတွေအဲဒီပုဂ္ဂိုလ်တွေကိုမွေအထိမ့်သိမ့်ခိုင်းပြီးတော့ဒုက္ခရအောင်လို့ညှင်းဆဲဖို့မကြိုက်ပြီးတော့သေအောင်လို့ပေါ့လေအဲဒီလိုလည်းပဲယူရပြီးတော့မွေးထားတယ်အခုတော့ လူတယောက်ကတိုင်းနိုင်ငံမှာသိုးသွမ်းနေတယ်တဲ့ဒီလူကအာဂုစာရီအာဂုစာရီလျှို့ဝှက်ပြီးတော့မကောင်းမှုတွေပြုတယ်တဲ့တိုင်းသူပြည်သားတွေအကျိုးမဲ့မင်းအကျိုးမဲ့ဖြစ်အောင်ဟာသူလုပ်တယ်တဲ့ဒီလူကဒါပေမဲ့လို့သူကတက်တဲ့တက်ကာရနဲ့လည်းရှားလို့မရဘူးရုံတင်ပြီးတရားစွဲလို့လည်းမဖြစ်ဘူးသူကတက်တယ်မရှိဘူး လိမ္မာပါဏပြီးတော့လျှော့ဝှက်ပြီးတော့ရာဇဝမှုတွေကျุလွန်ထားတော့သူကျุလွန်တာလည်းပြီးလဲပြီးရဒါပဲမဲ့လို့တက်တယ်မရှိတော့တရားရုံးတော်ကတရားဆွဲပြီးတော့သူ့ကိုအပြစ်ပေးဖို့ရတယ်မဖြစ်ဘူးတဲ့ဒီလူကမဖြစ်တော့ဒီလူကတနည်းနည်းနဲ့ရာဇဝပြစ်တာပေးမယ်ဆိုလို့ရှိရင်ဖြင့်မေးကသူကကဲရစရာဖြစ်နေမင်းမှကဲရစရာဖြစ်အဲဒီတော့ကဲရစရာလည်းမဖြစ်အောင်လို့

။နင်လာကရိတ်ခါတွေလည်းပဲသားလောက်တော့လောက်အောင်လို့ပြီးမယ်။ဟောဒီမူကြီးတွေရိုးသေးသေးထိမ့်သိရ။ဒီမူကြီးတွေအိယာကနှိုးတာနှိုးရမယ်။ဒီချိုးပေးတာပေးရမယ်။အစာကျွေးကျင်တန်ကျွေးရမယ်။သိကျင်တန်သိရမယ်။ဒါတော့မူကြီးတွေကြားမာရေးတွေပါလေလည်းပဲပြည့်စုံအောင်လုပ်မယ်လေ့ကျင့်ရမယ်။ အဲဒီငွေကြီးတွေမယူသေးသေးထိမ့်သိရမယ်ငွေရင်းဖြစ်နေသူခန့်ငွေရင်းဖြစ်နေခန့်ပြီးတော့ငွေကြီးတွေလည်းပဲအဲဒီမင်းကပြောကြားလိုက်တယ်တဲ့မင်းတို့ငွေကြီးတို့ဟောမင်းတို့အလုပ်ကျွေးပေါ်လာပြီဟောဒီလိုဟာမင်းတို့ကိုလုပ်ကျွေးမဲ့စောင့်ရှောက်မဲ့ပုဂ္ဂိုလ်ပဲမင်းတို့စိတ်ကြိုက်မင်းတို့ချမ်းချမ်းသာသာနေရအောင် ဟောဒီမူရင်းယောက်ျားကပြုစုစောင့်ကြောလိမ့်မယ်မင်းတို့သဘောကျသလိုကြည့်ပြီးတော့ဒါအဲ့ဒီမှာမူရင်းယောက်ျားနဲ့နေကြပြီတော့ဆိုပြီးတော့ပြောလိုက်တော့မူကြီးတွေကလည်းပဲစကားနားလည်ပြီးတော့ငါတို့အလုပ်ကျွေးပြင်ရပြီဆိုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့အဲ့ဒီလူပေါ်ကိုတက်ကြတယ်ဆိုတာဒါကဥပမာကို ဥပမာဆိုတာကတော့နောက်ဟောမဲ့တရားတွေရဲ့အ내အိဗယ်တွေနားလည်အောင်လို့ပြောတာဒီလိုမွေကြီးတွေရှိနိုင်ပါမလားဒီလိုလူကပြောလို့ရှိရင်မွေကြီးတွေကနားလည်ပါမလားဒီလိုဖြစ်နိုင်ပါမလားလို့ဒီလိုတော့စဉ်းစားနေကြမလို့ဘူးဒါဥပမာဆိုတာကတော့နားလည်အောင်လို့ပြောတာတကယ်ရှိရှိမရှိရှိဟုတ်ဟုတ်မဟုတ်ဟုတ်ဖြစ်ဖြစ်မဖြစ်ဖြစ်ဒီဥစ္စာဥပမာအဖြစ်နဲ့နားလည်ဖို့ရဟောတာဥပမာဟာဥပမာပဲ ဥပမာဆိုတာတကယ်ဖြစ်မှုတဲ့ဥပမာလည်းရှိတယ်မဖြစ်ဘဲနဲ့အဲဒီနားလည်အောင်လို့ကြာပြီးတော့ပြောတဲ့ဥပမာလည်းရှိတယ်အခုဒါကတော့ကြာပြောတာပါတကယ်အားဖြင့်တော့အခုပြောတဲ့အတိုင်းငွေကြီးတွေနားလည်အောင်ဆိုတာမလွယ်ပါဘူးသူကဒါဒီလောက်အကုန်လုံးနားလည်ဖို့တော့မလွယ်ဘူးဒါကတော့အခုကဥပမာအဖြစ်နဲ့အ ਨੇ အိဗယ်နားလည်ဖို့ပြောပါတယ်ဒါတော့ဒီဥပမာမှာတော့ယုတ်တိရှိမရှိတွေစဉ်းစားဝေဖန်မှုရမလိုဘူး ဒါတွေစဉ်းစားဝေဖန်နေရင်တော့အဲဒီဥစ္စာကတော့လူရင်းတရားရောက်မှာမဟုတ်ဘူးလူရင်းတရားဟောမှာလို့ဥစ္စာအဲတော့ငွေကြီးတွေကတို့လိုကျွေးဖြစ်ရပြီဆိုပြီးတော့ငွေကြီးတကောင်ကတကားငွေရင်းယောက်ျားရဲ့ညာဘက်ခြေကနေပြီးတက်ပြီးတော့ညာဘက်လက်မောင်းလက်ကောက်ကနေပြီးတော့အခွေခွေနဲ့ရစ်ပြီးတော့အဲလက်မောင်းရင်းပခုံးဘုံကနေပြီးတော့နဗန်းစွန်းနာမှာသွားပြီးတော့ ကောင်းပြီးပြီးတော့တခါတည်းရှူးဆိုပြီးတော့အိတ်နေတယ်တဲ့မွေကြီးတကောင်။နောက်မွေကြီးတကောင်ကလည်းပဲဘယ်ဘက်ဘယ်ဘက်ကနေပြီးတက်လာပြီးတော့ဘယ်ဘက်လဲရစ်ပတ်ပြီးတော့ထိုးတူဘယ်ဘက်နားမှာတကောင်ကအိတ်နေတယ်။မွေနောက်နောက်တတိယဖြစ်တဲ့မွေကလည်းပဲရှေ့ကတက်လာပြီးတော့ဘိုက်ရစ်ပတ်ပြီးတော့အဲလေဘင်းမှာအဲ့ဒီမှာကောင်းကောင်းတည်ပြီးတကလားသိတယ်

ဒီလက်တင်ပဲဟုတ်လိမ့်တော့ဒီကိုယ်လုံးမှာမူကြီးတွေပြည့်နေတာတော့ကြတော့ဥပမာကတော့သေချာစဉ်းစားကြည့်လို့ချင်းဒီကိုယ်လုံးမှာနေရာတကာမှာမူကြီးတွေပြည့်နေတာပဲကိုယ်ထဲမှာကြောက်ကြနာကောင်းတယ်ပေါ့အဲဒီလိုပြည့်နေတဲ့အခါကာလမှာအဲဒီငွေရင်းယောက်ျားရဲ့အကျိုးစီးပွားအလိုရှိတဲ့ပုံကိုယ်တွေကလာပြောကြတယ်

ဣမေတံသရုံဏံအာတိဝိသနံဤလေးကောင်သောမွေကြီးတို့တွင်ဥက္ကဒေသနံထက်မြက်သောတကောရှိကုန်သောဘောရဝိသနံကျမ်းနာသောစိတ်ရှိကုန်သောဣမေတံသရုံဏံအာတိဝိသနံဤလေးကောင်သောမွေကြီးတို့တွင်ညာတော်အညာတော်ဝါတကောင်ကောင်ဒီမူလဲဒေသင်အာကုပိတတိအမျက်ထွက်စိတ်ဆိုးလက်တံအထထောကကာလ၌အမောဂုရိတံမောကြအထဒုက္ခကာလ၌တွန်သင်းသည်မရဏ

မွေကြီးတွေလက်ကောက်တို့လက်ကြတို့ညာဝတ်ထားတယ်မလှဘူးလားနေရာကြတယ်သာဟွန်းဘိုင်းမှာပတ်ထားတာလည်းပဲရွှေကျုံငွေကျုံများပတ်ထားသလိုပဲလယ်ဘဲမှာလည်းပဲပလဲကုံများရစ်ထားသလိုကောင်းပေါ်မှာလည်းပဲအမနာကောင်းတဲ့အစင်တစားလိုပဲတခါလဲအဲမွေပြင်းကြီးနဲ့ငါအမနာလှနေရာကြနေတာပဲ မွေရင်းယောက်ျားကသူ့မွေတွေနဲ့သူသဘောကျပြီးတော့နေပါတယ်ဒါကလည်းသူကအခုပြောလက်တာနဲ့အနေရိပဲနဲ့တော့တော်တော်ကိုစီရောပါတယ်လို့သူကသဘောကျအမှန်တဘောကျဝမ်းမြောက်ဝမ်းသာဖြစ်အဲဒီတော့အကျိုးစီးပွားလိုရှိတဲ့ပုဂ္ဂိုလ်ကပြောတယ်တဲ့ဟာမိတ်ဆွေမင်း တဲမိုက်တာပဲဒီဟာမွေဆိုးကြီးတွေပဲမင်းဟုတ်တာပဲကောင်းတဲ့ဥစ္စာတွေမဟုတ်ဘူးဒါတွေဟာပဲအလှပတင်နေတာတွေမဟုတ်ဘူးอืมကောင်းကျိုးရဖို့ရတယ်မဟုတ်ဘူးမွေဆိုးကြီးတွေပဲမင်းလည်းပဲလူကောင်းတယောက်မဟုတ်ဘူးတိုင်းပြည်မှာမင်းလေးဝဲပြီးတော့မတော်မသင့်တဲ့အမှုတွေမင်းပြုနေလို့ ရာဇဝပြစ်တာနဲ့ရှိနေလို့မင်းဒီနေ့ကြားကြားနဲ့အပြစ်ဒဏ်ပေးလို့မတော်လို့မင်းဒီမွေတွေပေးထားတာမင်းကပေးထားတာကောင်းမဟုတ်ဘူးဒီမွေတွေဒီမွေတွေပြုစုပြီးတော့နေရာသဖြင့်လည်းမင်းဒုက္ခရောက်မယ်အဲမွေကြီးတွေစိတ်ဆိုးတဲ့ခါကျတော့လည်းမင်းမွေကြိုက်ပြီးသေအောင်လို့အဲမင်းကပေးထားတာဒီမွေကြီးတွေမင်းတနေ့ကြိုက်လိမ့်မယ် မွေကြီး၄កောင်ပဲမွေကြီးတစ်ကောင်ကအိတ်ချင်နေတဲ့အခါမွေကြီးတစ်ကောင်ကထချင်နေမှာမွေကြီးတစ်ကောင်ကရေချိုးကျင်တဲ့အခါကာလမှာမွေကြီးတစ်ကောင်ကအိတ်ချင်တယ်စားကျင်တယ်ဒီလိုရှိမှာအဲတော့မွေကြီး၄កောင်လုံးတစ်ကြိမ်နဲ့အိယာကထချင်တယ်တစ်ကြိမ်နဲ့ရေချိုးကျင်တယ်တစ်ကြိမ်နဲ့စားကျင်တယ်တစ်ကြိမ်နဲ့အိတ်ချင်တယ်ဒီလိုရှိမှာမဟုတ်ဘူးတကောင်တစ်မျိုးတကောင်တစ်မျိုးဖြစ်မှာအဲဒီတော့တကောင်တစ်မျိုးတကောင်တစ်မျိုးကိုမင်းလိုက်ပြီးတော့ပြုစုရလို့ရှိရင် ငွေကြီးတွေသဘောမကျတဲ့ကမင်းကြိုက်လိမ့်မယ်ငွေကြိုက်တဲ့ခါကျမင်းပေးမှလို့ကမရဏဝါနိကသတိပေးလိမ့်မယ်မသေးတောင်းမှလည်းပဲငွေကြိုက်မှတော့မင်းသေလူမျောပါဖြစ်တော့မှာလူစင်မမီဖြစ်တော့မယ်ငွေသေးတယ်နဲ့ယန္တေအဘောပုရိသကရဏီယံတံကရောဟိအမောပုရိသမောကြယံကျင်မှုကိုတည်သင်သည်ကရဏီယံပြုသင်ပြုတတ်၏တံတို့ပြုသင်ပြုတတ်သောမှုကိုကရောဟိ

ဒီမင်းကြီးယောက်ျားတွေသတိလင့်နေတဲ့အခါငွေကြီးတွေလည်းပဲသတိလင့်နေတဲ့အခါမင်းဒိတ်ဒိတ်သာထွက်ပြေးပြီးတော့ဟိုကညွန့်ကြတာငွေရင်းယောက်ျားခံထားတယ်ဆိုပြီးတော့ဒီလည်းအလွတ်ပြစ်ထားတာမဟုတ်ငွေကောင်းထင်လားမထင်လားလို့အဆောင်လျှောက်ကလည်းရှိရသေးတာပေါ့မင်းကြီးယောက်ျားတွေအဆောင်လျှောက်ကြည့်အဲဒီအဆောင်လျှောက်တွေမတ်တမဲ့ လင့်နေတဲ့အခါငွေကြီးတွေလည်းပဲအမတမဲအိပ်ပြုလင့်နေတဲ့အခါအဲ့ဒီလိုခါကလာမဲလွရလိုကြောင်းတာပြေပြီတော့ဆိုပြီးတော့ကျိုးစည်းပါလိုလားတဲ့ပုဂ္ဂိုလ်ကပြောပါတယ်တဲ့အဲဒီတော့မွေရင်းယောက်ျားကဟုတ်တယ်ငါလည်းပဲမင်းကြီး မသိမတော်တဲ့အမှုတွေအကျိုးမဲ့တွေငါပြုနေတာပဲငါအပြစ်တွေလည်းရှိနေတာပဲဒါတော့ငါ့ကိုဒီနေ့ရှားရှားနဲ့အပြစ်ဒါပေးလို့မဖြစ်လို့ဒီမွေကြီးတွေကြိုက်ပြီးတရားလုံးကမူရင်းခန်းတာပဲမိတ်ဆွေပြောတဲ့တည်းဟုတ်မယ်ငါဒီနေ့ကြလို့ဒီမွေကြီးတွေကြိုက်နေမယ်မနာကြောက်လားမွေကြီးတွေတော့ပြေးမှာပဲဆိုပြီးတော့ မင်းကြီးယောက်ျားတွေမွေရင်းယောက်ျားကိုတသီးတောင်းကြည့်ပြီးတော့နေတယ်မင်းကြီးယောက်ျားတွေအလစ်မှာပေါ့သူတို့လည်းစားတော့နေတဲ့ခါတွေအမှတ်တမဲ့နေတဲ့ခါတွေကျုံမှာပေါ့အဲဒီခါမှာအလစ်မှာမွေကြီးတွေကလည်းအိပ်ပြီးတော့နေတဲ့ခါမွေဆိုတာအိပ်တဲ့ကောင်မျိုးပဲအိမ်မောကြနေတယ်လည်းဒီမှာသားလေးမွေကြီးတွေကိုလည်းနဲ့သချော့တယ်လို့လို့၊ကိုက်တယ်လို့လို့နဲ့သားလေးဖြည်းဖြည်းချင်းဖြည်း

သောပူရိသောထုံမူရင်းယောက်ျားသည်ဥက္ကဒေသနံထက်မြက်သောတကောရှိကုန်သောကောရာဝိသနာကျမ်းနာသောစိတ်ရှိကုန်သောသရုဏံအာတိဝိသနာလေးကောင်းသောမွေကြီးတို့မှဟွာလေးကောင်းသောမွေကြီးတို့ကိုဘီတော်ကြောက်လန့်သည်ဖြစ်၍ယေနဝဒေနဝအမှမရှိတပါပါသောအရာဖြင့်ဝါချေဥတရာအရာဖြင့်ပလာယေထ ပြည့်လေရာ၏အဲတော့ငွေအပါလေးကြပြီးတော့ငွေကြီးတွေကြောက်တာနဲ့ဒီနာဝဒီနာဝအဲဘယ်ရရလို့မဟုတ်ဘူးဥဒမိယသွားတော့ဥဒမိယရှိကလမ်းပါရသူထွက်ရတော့မှာပဲဘယ်ဘယ်ရသွားရင်ကောင်းမယ်မကောင်းမယ်ရွေးနေလို့မရှိဘူးအဲဒါကဥဒမိယကို အတင်းပြရတယ်အဲဒီလိုအတင်းပြေတော့ခုနကမရင်မင်းမြတ်ကကြားတယ်မူရင်းယောက်ျားတော့ဖြင့်ထွက်ပြေးပြီပြင်းကြတော့အောင်မယ်ဒီကောင်ငါအမိတ်ဩဇာကိုမနာကမှုအာနာဖိဇာမှုသူလွန်ကျူးပြီရှင်းတော့ကတော့အပြစ်မရှိသေးဘူး ဒီကာရဆိုအပြည့်ရှိသွားဒီတော့ကတော့သူပြုတာလည်းအမှုအပြည့်တွေရှိပေမဲ့လို့ဘယ်မှုဘယ်ဘယ်နေ့ကဘယ်ချိန်ကဘယ်လိုကျူးလွန်ပါလဲပဲပြသက်ကရမရှိဘူးအခုတော့သူမူရင်းယောက်ျားခန့်ထားတာသူခန့်ထားတဲ့အလုံးမလုံးခွဲနဲ့သူထွက်ပြေးတာအဲထွက်ပြေးတော့သူအာနာဖိစာမှုရှိမှာမဟုတ်ဘူးဒီကောင်အပြည့်ရှိပြီအဲ့တော့ဒီကောင်ကို မွေကြီးတွေကနောက်ကလိုက်ပြီးတော့လူပြေးတော့မွေကြီးတွေကတော့နောက်ကတော့လိုက်အနာခံပြီးတော့ဟာငါတို့အလုံးကျွေးဖြစ်တဲ့မွေရင်းတော်ပြင်ပြေးပြီဆိုပြီးတော့နောက်ကတခါလည်းအနာခံခံပြီးတော့လိုက်တွေ့ရမှာကြိုက်မယ်လို့လိုက်ကြဒါပေမဲ့လို့မွေကြီးတွေစရတဲ့ကကြောက်စရာကောင်းမှသိနေတော့သူကမွေကြီးတွေမမိအောင်လို့ပြေးမဖြစ်သေးဘူးမွေနဲ့တော့မဖြစ်ဘူးဒီလိုပေါ်လိုက်ပြီးတော့တတ်နိုင်တဲ့ လူဆုံးကောင်းတွေရှာအောင်မှာပဲဆိုပြီးတော့အဲတိုင်းပြည်မှာမောင်ကြီးနေမြတ်ခတာပေါ့ဒီလူငွေရင်းယောက်ျားဟာမင်းအာနာကိုဖိစားပြီးထွက်ပြေးတယ်အဲဒီယောက်ျားကိုပန်းနိုင်တဲ့ပုဂ္ဂိုလ်ပေါ်လို့ရှိရင်သူငွေတစ်ထောင်ပေးမယ် အဲဒီမူရင်းယောက်ျားနဲ့အစတွေကမတည့်နေတယ်ရန်သူကြီးတွေက9ယောက်ရှိဆိုတာကိုအစတွေကသူတို့မတည့်ကြဘူးတယောက်နဲ့တယောက်နဲ့တခါတည်းအဲအခွင့်သာလို့ချင်းတယောက်တယောက်တပ်ဖွဲ့ကြားနေတဲ့ပုဂ္ဂိုလ်ကြီးတွေ9ယောက်အဲဒီသူတို့လည်းလူစိုးကြီးတွေ9ယောက်ပဲအဲဒီရန်သူကြီး9ယောက်ကထွက်လာကျွန်တော်မျိုးတို့ဒီမူရင်းယောက်ျားကိုတွေ့ရမှာလိုက်ပြီးတော့တပ်ပါမယ်သူတို့ကအဆုမရတော့တပ်မယ်လူတွေပဲသူကစတယ်ကမဟုတ်ဘူးကြမတည့်ကြဘူး

yaji mụhọdden gara ya nsọ oii gabudbiiaọmụọ gi b eo dih were yabla ijirilụbiya d nawa nji ahalubwụ ya a ellsojluji riri maga ụ we ya ငွေကြီးလေးကောင်နဲ့နောက်ကလိုက်လာနေတယ်အနခံပြီးတော့အဲလိုက်နေကြတယ်ဒါရင်မကဘူးမင်းနဲ့ရှေးတုန်းကမတည့်တယ်တကယ်ရန်သူကြီးတွေငါးဦးကလည်းပဲအဲဘင်းမင်းမြအမိန်တော်နဲ့အခုတွေ့ရသိချင်းတောက်ဖွဲ့သူတို့လိုက်နေကြတယ်လိုက်လာကြတယ်နောက်ကဒီတော့မင်းစောစောစီးစီးကပြုတယ်ပြုလိုက်တယ်အမှုကိုကျူးတင်ပြီးတော့ပြုပြီးတော့လို့သတိပေးစကားလာပြီးတော့ပြောပါတယ်တဲ့

သောဘူရိသောထုံမွေရင်းယောက်ျားသည်သတုံနာအာသိဝိသနာဂောရဝိသနာဥက္ကဒေသနာဥက္ကဒေသနာထက်မြက်သောတကုရှိကောင်သောဂောရဝိသနာဉာဏ်သောအစိတ်ရှိကောင်သောသတုံနာအာသိဝိသနာလေးကောင်သောမွေကြီးတို့မှာဝါမွေကြီးတို့ကိုပြီးတော့ကြောက်ကြောက်လာနေဖြစ်၍ပစ္စတိကံယံသူဖြစ်ကုန်သောပစ္စနာဝရကံလော

အမိမရတောင်မှ9ဦးဆိုတော့9ဦးနဲ့တယောက်နဲ့ပြင်ပြင်လို့တော့ဖြစ်ပေဘူးသူက9ဦးတောင်လိုက်လာတော့သူကလက်နဲ့ကိုယ်စင်နဲ့လိုက်သူတို့လည်းကြောက်ပါတယ်ဒါတော့ကြောက်တော့ခြေဦးတန်းရသူတို့ရတဲ့သားတွေကိုကြည်ရတယ်နောက်ကမူတွေလည်းမမီလာအောင်ရန်သူကြီးတွေလည်းမမီလာအောင်မျိုးမျိုးလှည့်စားပြီးကြလားပြင်းနေရ အဲဒီလိုပြင်းနေတယ်ဆိုတဲ့သတင်းကိုဘိမင်းမြတ်ကကြားပြန်တော့မူမတ်တွေနဲ့တိုင်မင်းနဲ့တိုင်မင်းတော့ဒီလိုတော့မဖြစ်သေးဘူးမွေကြီးတွေဆိုတာလဲကြိုက်တာမှန်ပြီးတယ်စိတ်ပြင်းထန်တဲ့ကောင်ကြီးတွေပဲဒါကြီးတွေကြောက်တော့သူမွေကြီးတွေမမိအောင်လှည့်စားပြီးတော့သူပြေးနေတယ်ရန်သူကြီးငါးဦးဆိုတာလဲစတဲ့ကလည်းသူနဲ့မတည့်တဲ့လူကြီးတွေဒီလူကြီးတွေလည်းပဲသူဒီလူကြီးတွေကြောက်လဲပြီးပြီးတော့နေတော့သူဟာ ဒီလူကြီးတွေလည်းမမီအောင်လို့သူလဲစားပြီးတော့သူပြေးနေတယ်ဒါတော့ဒီလိုတော့မဖြစ်သေးဘူးသူအတွင်းသားရင်းနှီးတဲ့ပုံကိုယ်တွေကဖြားရောက်ပြီးချော့တတ်မယ်လို့ကြောက်မှပဲတဲ့မင်းများကအဲဒီလိုယူဆပြီးတော့တိုင်းပြည်မှာမောင်းကျင်တဲ့အခါမောင်းကျင်တဲ့အခါတော့ သူနဲ့ငယ်ငယ်တဲ့ကကစားပေါ်ကစားပဲပြောမနာဆိုမနာအဲအမတာရင်းနှီးတဲ့မိတ်ဆွေကဖွဲ့လာတယ်ဆိုတာကိုမိတ်ဆွေဆိုတာလည်းပဲဒီလိုပဲကိုကျုပ်ကိုစီးပွားအတွက်ကြတော့ဒီလိုလုပ်ကြရတာပဲစစ်သူကြီး

အယံခောတိအန္တရာစရောဝရကောအယံခောတိအန္တရာစရောဝရကောဥက္ကိတာတိရောပိဋိတော်ပိဋိတော်နုဘန္နောယတိဝနံပတိတာမိတတေဝသီရောပတိတာမိတိသမင်းနံတော်

ဤသူသာဓမ္မတယောက်သည်ဥက္ကိတာတိကောချီမောအပ်သောတန်လျက်ဓာရှိသည်ဖြစ်၍ဝါဒကိုထမ်းလျက်ပေတိတော်ပေတိတော်နောက်မှနောက်မှအနုဘန်တော်အစဉ်လိုက်၍လာခဲ့၏ယတေဝညဉ့်ရနေသာလေနံတော်မူရယောကြောပတိသာမိတုမြာတတေဝသူရနေသာလင်သီရောဥခေါင်ကိုပတိသာမိချစေအာပတိသာမိကြစေအာ

နင်းငငယ်တဲ့ကမဒါရင်ရင်နီးနီးပေါင်းတဲ့ဆက်ဆံပြီးတော့လာတဲ့မိတ်ဆွေအရင်ချအတွင်းသားပုဂ္ဂိုလ်ကလည်းပဲဝိနည်းမြတ်ကချင်းမြောက်တဲ့သုလသုလလာဘကိုမျောလင့်ပြီးတော့တွေ့ရပင်ချင်းမင်းတပ်ဖို့ရလိုက်လာတယ်အဲဒါထမ်းပြီးတော့လိုက်လာတယ်နင်းသောသောစီစီကပြုသိပြုလိုက်တာကိုပြုပြီးတော့လို့လာပြီးတော့ပြော အဲဒီမှာမိစေဖြစ်တဲ့ပုဂ္ဂိုလ်ကလည်းအဝေးကနေပြီးတော့သတင်းပို့ဟောပြီးတော့ပြောမိစေမင်းပြေးမနေနဲ့မင်းအရှင်မလွဲနဲ့ငါမင်းနဲ့ငငယ်တဲကမနာရင်းနှီးနေတဲ့ပုဂ္ဂိုလ်ပဲကွာမင်းအကျိုးငါလိုလားပါတယ်ငါအကျိုးလည်းမင်းလိုလားပါတယ်ငါအကြောင်းလည်းမင်းဒီမင်းအကြောင်းလည်းငါသိနေတာပဲဥစ္စာ တူတူမယုံသင်္ကာဖြစ်เสียမရှိပါဘူးမင်းဒီလိုပြင်းနေလို့မဖြစ်ဘူးမင်းလည်းဒုက္ခရောက်တယ်သားများတွေလည်းဒုက္ခရောက်တယ်မင်းဘေးဥပါအန္တရာယ်မဖြစ်စေအောင်ငါတာဝန်ခံတယ်ပြန်လာလာခဲ့ပြီတော့ဒီလိုလိုက်ပြီးတော့ဖျားရောက်မှာဆိုတော့ဒါပဲမဲ့လို့ဟိုကအကျိုးစီးပွားလိုလားတဲ့ပုဂ္ဂိုလ်ကပြောထားတော့အနာအကမခံအောင်ပြည့်ရပါပြီးတော့ပြည့်ရငွေကြီးလေးကောင်ကလည်းလိုက်ရံသူကြီး၅ဦးကလည်းလိုက်

သောပသေယပုံညာဂမံယင်းညေရဝကရံပဝိသေးယဒိဋ္ဌကိညေဝပဝိသေးယဒုစကိညေဝပဝိသေးယသုံးညကိညေဝပဝိသေးယဝိညေရယင်းညေရဝဘာဇနံပရိမသေးယဒိဋ္ဌကိညေဝပရိမသေးယဒုစကိညေဝပရိမသေးယသုံးညကိညေဝပရိမသေးယဘိက္ခဝေယနော သောပူရိသောထုံမွေရင်းယောက်ျားသည်ဥက္ကဒေသနာထက်သောတကောရှိကုန်သောဘောရဝိသနာကျမ်းသောစိတ်ရှိကုန်သောသရုဏလေးကောင်သောအာတိဝိသနာမွေကြီးတို့ကိုပြီးတော့ကြောက်သည်ဖြစ်ပေ၎င်းပစ္စနာငါးဥကုန်သောပစ္စတိကနာဝရဏံရန်သူဖြစ်သောသူသာသမားကြီးတို့ကိုပြီးတော့ကြောက်သည်ဖြစ်ပေ၎င်း

သုံးညာကမံလူတို့မှာစိတ်သောရွာပြေကုန်းကိုပတ်သေးရတွေ့မြင်လျာ၏အဲလိုပြီးတော့တိုင်းစုံပြင်သားလူတွေပါတယ်မနေနိုင်လို့ပြင့်နေတဲ့ရွာပြေကုန်းရောက်သွားရွာပြေကုန်းရွာပြေကုန်းဆိုတာရွာတော့ရွာပါပဲရွာတော့ရွာပဲဒါပေမဲ့လူတွေမရှိတော့မနေနိုင်တော့ဘူးတခုခုတော့ဘေးရအောင်မနေနိုင်တော့ဘူး

အိမ်လေး6ခုတိမ်ပြီးတိမ်လိုက်ပြီးတော့ဝင်းဒီအိမ်မှာစားရတော့ဆရာများရှိမလားအကူညီများရမလားလို့ဝင်းတာအိမ်ထဲကြဘာမှမရှိဘူးစားရလည်းမရှိဘူးတောက်ရလည်းမရှိဘူးရေတောင်မရှိဘူးဘာမှအသုံးကျတဲ့ပစ္စည်းမရှိဘူးဟာဒီအိမ်ကမရှိဟိုအိမ်ဝင်းကမရှိဟိုအိမ်ကြောက်ပြီးတော့အိမ်6ခုတကားလဲဝင်ပြီးတော့ရှာရတာဘယ်အိမ်မှမရှိဘူးညီညီတွေဝဘာသနာခြင်း အကျဉ်းချင်းအိုးခွက်ကိုသာလည်းပရိမေသေးရစမ်းသရှာဝေရဤဒုစကင်ညေဝါသဝေသုံးဝေမှကင်းသည်ဖြစ်ပေသာလည်းပရိမေသေးရသုံးသမိလေရဤသဝေသုံးဝေဘာမှမရှိဘူးသုံးညာရိတ်တကင်ညေဝါသဝေသဝေမှကင်းသည်ဖြစ်ပေသာလည်းပရိမေသေးရသုံးသမိလေရဤဒုစကင်သုံးညကင်းညေဝါသဝေသုံးဝေမှ စိတ်သည်ဖြစ်ဖြစ်သားလျံပရိမသေယသုံးသားမိလေရာဤဟိုအိုးလေးဖွင့်ကြည့်လိုက်လည်းနဲ့နှိုက်ကြည့်လိုက်ကိုယ်ထဲဘာမှမရှိဘူးရေးတော့မရှိဘူးဒီအိုးလေးတွေ့လို့ဖွင့်ကြည့်လိုက်နှိုက်ကြည့်လိုက်ဒီထဲဘာမှမရှိဘူးဒါလည်းအဲဒီအိုးတိုင်းခွက်တိုင်းဘုံကြတဲ့ပစ္စည်းဆိုဘာမှမရှိဘူးတဲ့ဒီထဲအသုံးကြတဲ့ဘာမှမရှိဘူးအဲ့ဒါတွေကိုတွေ့ပါတယ်

ဣတိသောဝရေယုံပြောကြလာကုန်၏ပြောကြလေကုန်ရ၏အဲတော့အဲဒီမွေရင်းယောက်ျားကဒီရွာထဲတော့ပြင်အိမ်နဲ့အိမ်နဲ့တော့ငါနှံ့ပြီဘာမှလည်းစားကြရမရှိဘူးသုံးကြလည်းမရှိဘူးရေးတော့တော့ကြမရှိဘူးကိုယ်တည်းခွက်တည်းလည်းဘာမှမရှိဘူးနေတော့လာကလာခဲ့တာလည်းမောပန်းလာပြီအမောပန်းလို့တော့ပြေဦးမှာပဲဆိုပြီးတော့ မြွာလဲကောင်းမှသစ်ပင်တစ်ခုရှိအကြီးကလေးကောင်းကောင်းနဲ့တက္ကရာကထည့်ထားတယ်လို့ပါဠိတော်တော့မပါဘူးဒီလိုတော့ဖြစ်ရမှာပဲစားကြံပြင်ခဏတစ်ခုတော့နားရအောင်ပါအဲအကြီးကလေးရတယ်ကောင်းကောင်းနဲ့လေကလေးတိုက်ပြီးတော့စားကြံပြင်လေညင်းလေးခါနေအောင်ပါပဲအဲဒီမှာကလထိုင်ကလေးရတယ်ရှိကလထိုင်လေးနဲ့ထိုင်ပြီးတော့အဲဒီလိုထိုင်ပြီးတော့နေတော့ ကျိုးစည်းဝါလိုလားတဲ့ပုဂ္ဂိုလ်တွေလာပြောတယ်မောင်ငွေရင်းယောက်ျားမင်းဒီလိုအေးအေးဆေးဆေးထိုင်နေတယ်အခုဒီရွာကိုဓမြတွေ6ယောက်ဝင်လာပြီဒီမှာဒီရွာတဲ့ပစ္စည်းရှင်လည်းယူမဲ့လူတွေ့ရင်လည်းသတ်မယ်ဆိုပြီးတော့တခါတည်းလူစိုးတွေဓမြတွေဝင်လာကြပြီဆိုရင်စောစောစီးစီးက ပြုသိပြုလိုက်တာပြုပြီးတော့ဆိုပြီးတော့ပြောတယ်ပြောတော့အဲ့ဒီထိုင်မနေဝတ်မြအောင်ပေါ်ထွက်ပြေးရသာဘောတော်ဝေကွေပုရိသောဘိတော်သရဏအာတိဝိသနာဂောရဝိသဥက္အာဘဘိတော်သရဏအာတိဝိသနာဥက္ကဒေသနာဂောရဝိသနာဘိတော်ပိသနာဝရကနာပိသတိကနာမိတော်သရတအန္တသရတဝရကသဥက္ကိတအတိကသ ဘိသောကာမကာလကနာသောရာဏံယေနဝတေနဝပလာယိတာဘိက္ခွေယံတို့ထာကောသို့သောကျိုးစည်းဝါလိုလာသောပုဂ္ဂိုလ်တို့ကရွာပြေကုန်းသို့ရွာပြေဓမြများဝင်ရောက်လာကြပြီဟုပြောကြသောအခါကာလ၌သောဘူရိသောဒုဘူရင်းရောက်ကြသည်ဥက္ကဒေသနံထက်သောစိတ်ရှိကံဥက္ကဒေသနံထက်သောတကုရှိကုန်သော ဘောရဝိသနာကျမ်းနာတော်သိရှိကုန်သောသရုံဏံအာတိဝိသနာလေးကောင်သောမူကြီးတို့ကိုပြီးတော့ကြောက်လာနေဖြစ်၍၎င်းပစ္စနာဝရကနာပစ္စရိကနာဉာဏ်သူဖြစ်သောသူသာသမားကြီး၅ယောက်တို့ကိုပြီးတော့ကြောက်လာနေဖြစ်၍၎င်းသတ္ထဗအန္တသရတဝရကသာဥဂိဒါတိကသာဒါမိုးလျက်လိုက်လာတော် မိမိဤအတွင်းသားလူယုံဖြစ်သောမိတ်ဆွေရန်သူကိုပြီးတော့ကြောက်သည်ဖြစ်၍၎င်းကာမဂါရကနာရွာပြည့်သမျှတို့ကိုပြီးတော့ကြောက်သည်ဖြစ်၍၎င်းကာမဂါရကနာသောတာနာရွာပြည့်သမျှတို့ကိုပြီးတော့ကြောက်သည်ဖြစ်၍၎င်းယေနဝတေနဝမမကြီးတဘာဝဥဒ္ဓမိယယဖြင့်ပလာယေထအပြေးသွားလျာ၏ရွာတွေကထွက်ပြီးတော့ခါရကလေးကပြေးသွားရှာတယ်

သိမချရဘူးနောက်ကမွေကြီးတွေလည်းလိုက်လာရင်မီးလာမှာရန်သူကြီး၅ဦးကလည်းမီးလာမှာကိုမိတ်ဆွေဖြစ်တဲ့ရန်သူကလည်းပဲမီးလာမှာဓမြကြီးတွေကလည်းပဲရွာထဲကနေပြီးတော့အဲဓမြဓမြတွေကရွာပြေကုန်းဝင်လာတော့လူထွက်ပြေးတော့ဟာလိုက်ဟာလိုက်ရဆိုတော့ကလိုက်လာရွာပြေကုန်းနောက်ကဓမြတွေကလည်းလိုက်လာတော့သူတို့လည်းမီးလာမှာပဲဒီကကားနေနေလို့ရှိရင်တော့ဘေးရမကင်းဘူး ဟိုဘက်ကရောက်မှပဲဘေးရန်ကကင်းမယ်ဟိုဘက်ကဆိုလို့ရှိရင်တော့ငွေကြီးတွေလည်းမလိုက်နိုင်ဘူးရေပြင်ကလည်းကျယ်ကြီးပြီးတော့ဥပမာအရပေါ့ဥပမာအရချင်းငွေကြီးတွေကဒီဘက်ဒီဘက်ကနေသူကသူမင်းရဲ့အာဏာရှိတာဟိုဘက်ကမှမရှိဘူးပြီးတော့ဒီဘက်ကနေမှဟိုလူဆိုးကြီးတွေကလည်းမလိုက်နိုင်ဘူးအဲသူမိတ်ဆွေရာသူကလည်းမလိုက်နိုင်ဘူးတော်ရကုန်းဓမြတွေကလည်းအဲဒီကလည်းမလိုက်နိုင် ကိုယ်ပဲသားဆိုရင်တော့ပြရတယ်ခင်းနေဒါပေမဲ့လို့အဲ့ဒီမှာပြရတယ်ခင်းနေဟိုဘက်ကကူကိုရလေကလည်းမရှိဘူးတရားကလည်းမရှိဘူးအပါရာဒီမှာပဲမှပါရံထုံမှာပဲသို့ကမနာသွားခြင်းကဗန္တာရဏီ သန္တာရဏိကုမြောက်စေတာပို့ဆောင်လာသောနာဝဝါလေရီမူလိနာသတ္တမရှိယဩဒရာတေတုဝါဒရာတိမူလိနာသတ္တမရှိယလေလည်းမရှိဒရာလည်းမရှိဘူးအဲဒီတော့မူရင်းယောက်ျားကစဉ်းစားတယ်တဲ့စဉ်းစားပုံလည်းပဲနဲ့ဆိုပြီးဟောတာပါပဲသတ္တဗိကဝေဧဝမတ္တ င်းပါတယ်ကောင်းတယ်ပြောတာပဲဖြစ်ရင်ဘာမှမရှိပါဘူးအယံခောမဟာဥရကနဝောဟောရိမန္တိရံသာသင်္ကသာပရိဝေယံပါရိမန္တိရံခေမအပရိဝေယံနာတိသနာဝတန္တရဏီဥဒ္ဒသေတုအပ္ပါရာပါရကမနာယညာနုနာဟံတိနာကလာပံသံဃာရိတဝံဂုံလံပါဏိတဝါ

ဒီမှာပဲကန်းကတော့ဘေးရန်တယ်မကင်းဘူးဟိုမှာပဲကန်းမှာဘေးရန်တယ်กินတယ်ဟိုဘက်ကူးကိုရလှေတို့တရားတို့ကမရှိဘူးမရှိတော့ဘာလို့ရမလဲဆိုရင်အာငါသည်ဒီနာဒီနာဂတသလာကံဒီနာဂတဗလာတံမြက်သက်သားသိရွအပေါင်းကိုသံဃာရိတဝါဆူယုံ၍

မြက်တို့သစ်ခက်သေးရွက်တို့အဲဒါလေးတွေစုပေါင်းပြီးတော့လူလူကိုခိုင်လောက်တဲ့ဖောင်လေးလုံးမှာပဲဖောင်လေးဖွဲ့မှာအဲလူအဲ့ဒီပေါ်မှာဝင်ရမှောက်ပြီးတော့နေလို့ရှိရင်မမြုပ်နိုင်တော့တဲ့မြက်တွေစုမြက်တွေတိုက်တွေပါတယ်သူကြတာပေါ့အဲသစ်သားတွေပါတယ်လည်းဒီအဲဒါလေးရတော့တဲ့သစ်သားတွေလည်းဒီထဲမှာထက်ငွေတွေပါတယ်နဲ့အဲသစ်ရွက်တွေပါတယ်လည်းထက်လူခံရုံလေး လူလူခိုင်ယုံလေးပေါင်လေးဖွဲ့ဖွဲ့ပြီးတော့အဲ့ဒီမှာလက်နဲ့ခြေနဲ့အားထုတ်ရက်ပြီးတော့ဟိုဘက်ကကူးမှနေရာကြတော့မှာပဲလို့ကြံအကြံစီဖြစ်လာပါလေအထာဂောသောဘေခွေပုရိသောတိနာကာရပလာတိနာကာရပလာသံပင်္ဂရိတဝံဂုံလမနိတဝံသံဂုံလနိတဟတိဇာပရိဇာဝါယဝမနော

ဒိန်တော်ကူးမြောက်ပြီးလာသောပါရင်တော်တစ်ဖက်ကန်းတော်ရောက်လာသောယမန်တော်မကောင်းမှုကိုအပပြုပြီးသောစင်ကြယ်သောအပြစ်ကင်းသောပုဂ္ဂိုလ်ဖြစ်၍တလေတစ်ဖက်ကန်း၌ဒိဋ္ဌတိဒီလေတော်ဤအဲဒါလို့သူစိတ်ကူးရှိတဲ့အတိုင်းမြက်တွေသိခက်တွေသိရွက်တွေအဲဒါတွေစုပေါင်းပြီးတော့တကူခံယုံလေးပေါင်းလေးလို့ ဖောင်လေးလုံးပြီးတော့အဲဒီဖောင်လေးပေါ်မှာဝင်ရမှောက်ဒီထဲမမြုပ်ရုံအဲဒီမှာလက်နဲ့ရက်ချင်းနဲ့ကန်ပြီးတော့ကလေးကြီးလိုရမှာပေါ့နောက်ကဟိုမှာဖြည်းဖြည်းနဲ့နဲ့လုံးတယ်လို့ရှိရင်နောက်ကငွေကြီးတွေမိလာမှလည်းဆိုရင်ရတယ်ရံသူကြီးတွေမိလာမှလည်းဆိုရင်ရတယ်ကိုမေသူရံသူကလည်းမိလာမှဆိုရင်ရတယ်နောက်ရွာပြတဲ့ညတွေကလည်းဒီမှာ6ရောက်ဆိုတယ်အဲဒါတွေကလည်းမိလာမှဆိုရင်ရတယ်အဲသူတို့မလာသေးခင်ကိုရည်တဲ့အရင်ကူရပါ အဲဒီလိုဒီပင်ကြကြီးဘဝရောက်ရင်လည်းဘိညာအန္တကင်းမှာပဲတည်းရေထဲမှာမြုပ်ပြီးတော့သိရင်လည်းမတတ်နိုင်ဘူးလေစွန့်စားပြီးတော့လောက်ရမှာဘိညာအန္တကနောက်ကလိုက်လာတော့အဲဒီလိုကောင်းလေးဒီဘုခံယုံလေးလောက်ပြီးတော့လက်နဲ့ရှင်နေရက်ပြီးတော့ကူးသွားတာဟိုဘက်ကန်းရောက်သွားပါတယ်တဲ့ဟိုဘက်ကန်းရောက်သွားတဲ့အခါဘာဖြစ်တုံးဆိုတော့ဒိန်တော့ပါရငတော့ထလေဒိဋ္ဌတိပြာမနောအဲ ဗြဟ္မဏဆိုတာအခုအိန္ဒိယမှာခေါ်နေတဲ့ဗြဟ္မဏတွေကတော့ဇက်ကဖြစ်လာတာကိုမူရင်းယောက်ျားကတော့ဇက်ကဖြစ်လာတာမဟုတ်တော့ဗြဟ္မဏတော့မဟုတ်ဘူးမဟုတ်ပေမဲ့လို့မြတ်စွာဘုရားဥပမာပေးဒီမှာတော့ပြည့်ကင်းတဲ့ပုဂ္ဂိုလ်လို့ဆိုရမှာမဟုတ်ဘူးသံဃာမကောင်းတာဒိန်တော်ဟိုဘက်ကန်းတော့ကုမြောက်ပြီးပြီရှိတော့မာရင်ကတော့တစ်ဘက်ကန်းတော့ရောက်လာတော့ဗျာမဏောအပြစ်ကင်းသော လူကောင်းကူကောင်းပြီဟုတ်တော်ဖြစ်ပြီထလေတစ်ဖက်ကောင်းကုံမြေတဲ့၌ဒိဋ္ဌိတိဒီလေတော့ဤဟိုဘက်ကလည်းရောက်ရုံဘာမှပြင်းမရှိတော့ဘူးဒီဘက်ကဆိုလို့ရှိရင်တော့အဲမင်းပြင်းမင်းနာနေရှိနောက်ကလိုက်လာတဲ့မွေကြီးတွေလည်းပဲကြိုက်ခံရဖို့ပဲရှိရံသူကြီး၅ဦးလည်းပဲတွေ့ရင်သတ်ခံရဖို့ပဲရှိသူမိတ်ဆွေတွေလည်းရံသူကလည်းတွေ့ရင်သူသတ်မှာပဲသတ်ခံရဖို့ပဲရှိ ရွာပြတဲ့များကြီးကနောက်ကလိုက်လာအဲ့ဒါမီလို့ရှိရင်လည်းသူသက္ကံရဖို့ရှိဒီဘက်မှာနေလို့ရှိရင်တော့ဘေးရတယ်သူ့မှာအမှန်များဟိုဘက်ရောက်တဲ့အခါကာလကြဟိုဘက်ကပရမကမွေရင်းခန့်တဲ့မင်းရဲ့ပိုင်နဲ့မဟုတ်တော့နိုင်ငံတနိုင်ငံရောက်သွားရင်သူအပြစ်ရှိတဲ့ပုဂ္ဂိုလ်ကဟိုမှာအပြစ်မရှိဘဲနဲ့လွတ်သွားတာအဲဒီမှာဘာမှအပြစ်မရှိဘူးလူကောင်းသူကောင်းတယောက်ဖြစ်နေပြီဟော နောက်ကမွေကြီးတွေလည်းပဲမလိုက်နိုင်ဘူးမွေကြီးတွေကလည်းသူ့နယ်ပယ်တည်တယ်ဆုံးတော့သူတို့မလိုက်နိုင်ဘူးညာမကြီးတွေလည်းနယ်ပယ်ဆုံးတော့မလိုက်နိုင်ဘူးသူမိတ်ဆွေရံသူလည်းမလိုက်နိုင်ဘူး။အများကြီး၅ဦးကလည်းပဲအဲ့ဒီသူအဲ့ဒီအဲ့ဒီနိုင်ငံတွေကသစ်ပင်နိုင်ငံတွေကသူမလိုက်နိုင်ဘူး။မလိုက်နိုင်ုံနဲ့မဟုတ်ဘူး။နောက်လည်းပဲသူတို့မပြနိုင်ဘူးတဲ့နောက်လည်းပဲအဲဘေးမင်းများကနေပြီးဒီလူကိုတရားလိုက်ပြီးတော့တားရမယ်ဆိုတော့သူတို့မတားနိုင်တော့သူတို့လည်းပဲ ပရိညုံခံချက်ချုပ်ရွံ့ပြီးတော့နေတော့သူတို့နောက်လည်းမပြန်နိုင်ဘူးဒီရင်ပဲနေပြီးတော့အဲဒီမွေကြီးတွေလည်းပဲတချူချူနဲ့စိတ်ဆိုးမှသောဖြစ်ပြီးဒီရင်ပဲသေးကုန်ကြတဲ့၆တွေ့ပြီးတော့အဲဒီရန်သူကြီးတွေလည်းပဲခြေလည်းမတွနိုင်နောက်လည်းမတွနိုင်ဒီရင်ပဲအစာငါရေငါဖြစ်ပြီးတော့ငါပြပြီးတော့သေးကုန်တယ်သူမေဆိုရန်သူလည်းဒီမှာသေးဓမြကြီး၅ဦးလည်းဒီမှာ၆ဦးပေါ့လေဓမြကြီး၆ဦးလည်းဒီမှာပဲဒီအကုန်လုံး

ဧတံမွေကြီးလေးကောင်တော်ဟူသောအင်မြည်သည်သရဏလေးပါးကုန်သောမဟာဘူတာနာမဟာဘုဒ္ဓဣတိဝဇနာမြည်သည်ပထဝီဓာတုယပထဝီဓာ၏၎င်းအဘောဓာတုယအဘောဓာ၏၎င်းဒေဇောဓာတုယဒေဇောဓာ၏၎င်းဝါယောဓာတုယဝါယောဓာ၏၎င်းအတိဝဇနာမြည်ပေသည်မွေကြီးလေးကောင်ဆိုတာတခြားမဟုတ်ဘူးဓာကြီးလေးပါးရဲ့အမည်မွေကြီးလေးကောင်ဆိုတာ လူတိုင်းလူတိုင်းမှာဓာကြီး၄ပါးနဲ့ပြီးဆောက်ထားတာခန္ဓာကိုယ်ကြီးရတယ်မူရဲယောက်ျားဆိုတာသူများတွေမဟုတ်ဘူးခုတရားဟောတရားနာနေတဲ့ပုဂ္ဂိုလ်တွေပဲအဲရုပ်ရှိတဲ့ပုဂ္ဂိုလ်တွေမှာဓာကြီး၄ပါးအကုန်လုံးရှိနေတာဓာကြီး၄ပါးတကူလုံးမှာဓာကြီး၄ပါးပြည့်နေနေရာတိုင်းကရှိနေအပြားလေးတစ်ထောက်လောက်နေရာမှာပဲဓာကြီး၄ပါးရှိနေတာပဲမူကြီးလေးကောင်နေရာတကာရှိနေတယ်လို့ သေချာစဉ်းစားကြည့်ကြောက်ကြတယ်တော့ကောင်းတယ်ဒီတကြီးလေးပါဖောက်ပြန်လို့ရှိရင်လူတွေဒုက္ခရောက်တာပဲအခုသေယုံတွေမှာသွားကြည့်လူမမာတွေရှိအဲ့ဒီလူတွေဟာဒီတကြီးလေးပါဖောက်ပြန်လို့ဒီတကြီးလေးပါကနေပြီးတော့မွေကြီးလေးကောင်ကြိုက်တာလို့ဒုက္ခရောက်တယ်အပြင်ကမူကြိုက်တာတော့လူတွေကသိတယ်အတွင်းကမူကြိုက်တာမသိလို့ခက်တယ် တော့တယ်ဒီလိုကြီးတွေ့တွေ့နေခြင်းဟောဆေးရုံများသွားပြီးတော့ဒီလူမာတွေအများကြီးရှိတယ်လူမာတွေယောဂါတွေအမျိုးမျိုးပဲသူဒီတိုင်းကြတိုင်းနေအခုသွားကြောက်ပါပေါ်တိုင်းယူဒါနာရှားတဲ့ယောဂါလည်းရှိတယ်အကျိုးအပဲ့တွေလည်းရှိတယ်အနာအမျိုးမျိုးတွေရှိတယ်ပြီးတော့ဘုရားလာမှာ အဲသွေးတို့တို့ဘာလို့စသည်ယောဂတွေလည်းရှိတယ်မျက်စိနဲ့ပတ်သက်တဲ့ယောဂရှိတယ်နားနဲ့ပတ်သက်တဲ့ယောဂရှိတယ်နှာခေါင်းနဲ့ပတ်သက်တဲ့ယောဂရှိတယ်နှလုံးနဲ့ပတ်သက်တဲ့ယောဂရှိတယ်အဲကြောအချင်းနဲ့ပတ်သက်တဲ့ယောဂရှိတယ်အဲဒီယောဂတွေကမျိုးမျိုးတွေပေါ်မှာသွားပြီးတော့ကြည့်လို့ရှိရင်တွေ့ရတယ်သွားပြီးတော့တွေ့လို့ရှိရင်ယောဂတွေမျိုးမျိုးခံစားနေတာတွေ့ရအဲဒါတွေဘာတွေတော့ဆိုလို့ရှိရင် ဒီငွေကြီးလေးကောင်ကြိုက်လို့ဒီကငွေကြီးလေးကောင်ငွေကြီးလေးကောင်ကြောင့်ဖြစ်နေတာတချို့ပထဝီဓာတ်ငွေကြီးကြောင့်တချို့လဲအာဘောဓာတ်ငွေကြီးကြောင့်တချို့လဲဒေဇောဓာတ်ငွေကြီးကြောင့်တချို့လဲဝါယောဓာတ်ငွေကြီးကြောင့်အဲဒီများလို့မဟုတ်ဘဲနဲ့ဒုက္ခတွေရောက်ပြီးတော့နေကြတာအကြောင်းညီညွတ်နေတဲ့အခါတော့အင်းကြမှာရဲ့နေကောင်းရဲ့ဘောဘွားရှိရဲ့ဘောလိုလိုကောင်းရဲ့စားလိုကောင်းလိုကောင်းရဲ့စသည်ဖြင့်ပုဂ္ဂိုလ်လေးကိုသာယာကြရတာပေါ့လေခုနပထမပြောတဲ့ဥပမာလိုပဲ ငွေရောက်ကြပထမကငွေရလာတော့လက်မောင်းရစ်ပါထားတာတွေနဲ့လက်ကောက်လို့သဲလှတယ်ဆိုတော့အဲ့လိုပဲကိုငွေကြီးတွေသားရနေကြတာကိုကြားမှနေတဲ့ပုံကိုယ်တွေကကိုငွေတွေနဲ့ကိုသားရနေကြတယ်လို့လက်ကလေးကြည့်လိုက်လို့ရှိရင်လည်းပဲอืมလက်ထဲမှာဓာကြီးလေးပါပဲငွေကြီးလေးကောင်းပဲဒီထဲမှာပထဝီဓာတ်ခဲမှာကျမ်းသာတာရှိတယ်အာဘောဓာတ်အရေသဘောရှိတယ် ရေဇောရအကုံးငွေသဘောရှိတယ်ဝါယောရအဲတောင်းနဲ့လှုပ်ရှားတဲ့သဘောတွန့်ကတဲ့သဘောရှိတယ်အဲလက်ထဲမှာအဲဒီလေးခုမွေကြီးလေးကောင်တွေပဲအဲ့ဒါတွေကိုသဘောကျနေတာအဲပထဝီရသဘောနဲ့ခဲမှာကျမ်းသားတဲ့သဘောဆိုအသားတို့ဝါတို့ပေါ်ရေးဒီမှာလက်ထဲမှာအသားတို့အယိုးတို့ဒီမှာတောင်းနေတဲ့သဘောလေးတွေဒါတွေသာယာနေရတာကိုလက်ထက်ကတည်းကမှာတောင်းနေတာလေးပဲအဲငါပဲငါလည်းပဲဆိုပြီးတော့သာယာနေတယ် နေရနေပြီးစိုးစိုးပြူပြူနဲ့ဖြစ်ပြီးတော့နေတာလေအဘောဓာရှိတယ်အဲစိုးစိုးပြူပြူနဲ့6သွေးမနေဘူးဆိုပြီးတော့နေတာအဲဆိုပြီးတော့နေတာလေးကလည်းစိုးစိုးပြူပြူဖြစ်နေတာလေဒါတွေကလည်းပါရရတယ်ဒီသောကအနေနဲ့ဒီထဲမှာအပူအေးတွေမျှပြီးတော့နေတာရှိတယ်ပူသင်းသလောက်ပူလို့အခိုးငွေလေးတွေမျှနေတယ် အဲ့ဒါလည်းပဲပါရနေရတယ်ကျမရေးရတယ်ဆိုပြီးတော့ဝါယောရအနေနဲ့တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားနိုင်တဲ့သဘောကိုယ်နိုင်တဲ့စနိုင်တဲ့သဘောလက်ကလေးမြှောက်လိုက်ပေါ်ပါပါကျွားလိုက်ပေါ်ပါပါလှုပ်လိုက်ပေါ်ပါပါဒီလိုတခုအလုပ်တွေလုပ်နိုင်တာအဲ့ဒါလေးတွေပါရနေရသဘောကျနေကြတာဟုတ်လို့ဆိုတာဒါမွေးတွေပဲမိသားတော့မွေးတွေဆိုတာဒါလက်ထက်ကရှိတယ်အဲခြေတွေကလည်းရှိတယ်ခေါင်းတွေကလည်းရှိတယ်ကိုယ်တွေကနေရာတကာမှာရှိတယ်မွေးတွေပြည့်လို့ကိုယ်တွေမှာ အဲ့ဒါတွေကိုမြတ်စွာဘုရားဟောတာအဲဒီကြာစဉ်းစားကြည့်လို့ချင်းခုနကိုယ်ပေါ်မှာမူကြီးလေးကောင်တက်နေပုံသက္ကရာကြတာတစ်စိတစ်ပိုင်းကိုနားလည်အောင်လုပ်ကြတာအမှန်ကတော့လူတကူမှာမူကြီးကြည့်လို့သူစားမူကြီးတွေဒါလေးပါမူကြီးတွေကြည့်အဲ့ဒါတွေကိုမြတ်စွာဘုရားဟောတဲ့တိုင်းဒီနားလည်ဖို့ကလိုတယ်သူကသေချာစဉ်းစားကြည့်တော့သူကနားလည်စရာလည်းတော်တော်ကောင်းပါတယ်မူကြီးတွေပဲဒါကြီးတွေဖောက်ပြန်တဲ့ခါကျတော့ဒီနေ့ကျသေးတာပဲ လူတိုင်းလူတိုင်းဟာတနေ့ကျရင်သေးတာပဲရိုးတန်းတန်းသေးတယ်ဆိုလို့ရှိရင်ဒီမူကြီးလေးကလေးပါးတက်ကဖောက်ပြပြီးသေးကြတာပဲအကြမ်းမှာပါတနည်းနည်းဖြစ်ပြီးတော့အသက်ငယ်ငယ်နဲ့သေးတာလည်းရှိတယ်အလားစားလောက်သေးတာလည်းရှိတယ်တချို့လည်းဖိုးကြီးဖွားကြီးတွေဖြစ်မှအဲ90 80ရှိမှသေးတာလည်းရှိတယ်ရိုးတန်းတန်းယောဂဝေဒနာတစ်ခုခုနဲ့သေးတယ်ဆိုလို့ရှိရင်ဒီတာကြီးလေးပါးဖောက်ပြန်ပြီးသေးတာပဲအဲဒီကမူကြီးလေးကောင်ကြိုက်ပြီးသေးတာကြီးတယ်

သူသငါးပြာငါခန္ဓာနှင့်မွေလေးကောင်းကလေးပါဗုဒ္ဓသူသငါးပြာငါခန္ဓာနှင့်မိညာယံဘက်သတ်ဆွဲချက်ကြောင့်မိညာယံဘက်သတ်ဆွဲချက်ကြောင့် ရွာပြက်တုံညာ6ဒွါရသို့ယောက်ကတကုံ6အာယုံဟုသုံးစုံသမျှဝင်လာကြ၍ဩဃလေးသွဲမြစ်ပင်လည်းဤဤဝေကံသာသက်ကာယမှာ စေမနိဗ္ဗာန်ကိုကန်းထံသောจิตတံမကင်ပေါင်းဖွဲ့စင်၍အတွင်ကူးရဲ့အာထုတ်ချက်ဖြင့်ဟိုဘက်အယောက်ကူမြောက်သူမှာယဟန္တာရီကောင်းစွာညွန်ကြား

မွေလေးကောင်ဆိုတာဘယ်သူတော့ဆိုတာဘူရုပ်၄ပါးပဲပထဝီဓာအာဘောဓာဒေဇောဓာဝါယောဓာအဲ့ဒါတွေကိုလည်းနားလည်အောင်လည်းတော့ပြောအောင်မယ်ဥစ္စာတွေပုဂ္ဂိုလ်တည်းရှိနေတာလေတခြားမှရှိတာမဟုတ်ဘူးပုဂ္ဂိုလ်တည်းရှိနေတဲ့တရားတွေကိုနားမလည်လို့ဖက်နေတာဥစ္စာတွေဘုရားကမူရင်းယောက်ျားမူကြီးတွေအနာစိတ်ပြင်းတဲ့မူကြီးတွေကိုပေါ်တက်နေတာကိုပဲตายရသဘောကျနေတယ်လို့ပဲ ဓာကြီးလေးပါးကိုယ်တည်းရထားတာတွေကိုသာသဘောကျနေကြတာတဲ့မှာကိုယ်ကိုယ်လည်းကိုယ်သာရလို့သူများကိုယ်တွေလည်းသာရလို့သဘောကျနေကြတာမူကြီးတွေအဲဒီဒုက္ခပေးနိုင်တဲ့တရားစိုးကြီးတွေပဲအဲဒါတွေကိုသာနှစ်သက်ပြီးတော့နေကြတာအဲဒါတွေမသာရဖို့ရလဲဆိုတော့ဘုရားဟောပထဝီဓာတ်ဘာယာနေလို့ရှိရင်တဲ့ ဆင်းရဲကိုသာရနေတာပဲဆင်းရဲလက်ခံနေတာပဲပထဝီသားဆိုတာဘာတော့ကိုယ်ထဲမှာခက်မှာကြမ်းတမ်းတဲ့သဘောအထေဝတ္ထုသဘောအနေအချင်းတွေ့ရတဲ့ဟာတွေကပထဝီသားတွေနေရာတကာကစမ်းသကြည့်မာမာလေးကြမ်းကြမ်းလေးနုနုလေးအပအနေအချင်းအယုတ်အနေအချင်းတောင်းတောင်းတင်းတင်းလေးအဲ့ဒါလေးတွေတွေ့ရတယ် အဲ့ဒါလေးတွေလည်းသဘောကျနေတာပဲသူစိတ်ပိုင်းနဲ့သူမျက်နာမှာစားကြည့်မျက်နာမှာလည်းဒီလိုပဲမမာလေးတွေအသားလေးတွေအကြီးလေးတွေအဲ့ဒါလေးတွေတွေ့ရတာပထဝီဓာတ်တွေပဲအဲ့ဒါလေးသဘောကျနေကြတယ်ဘာသာတွေကနေပြီးသွားတော့တော့ဆိုတာသူပြောကြအောင်လို့ဒီဥစ္စာတွေပထဝီဓာတ်တွေအဲ့ဒါတွေသဘောကျပြီးတော့နေကြ ဒါပါပထဝီဓာတ်ကိုသဘောကျနေလို့ရှိရင်ဒုက္ခဆင်းရဲသဘောကျမှလက်ခံနေတာပါပဲအဲဒီပုဂ္ဂိုလ်ဆင်းရဲကမလွတ်နိုင်ဘူးသူဝိဓာတ်သဘောကျနေသမျှကာလပါလုံးဆင်းရဲကမလွတ်နိုင်ဘူးအာဘောဓာတ်ကိုယ်ထဲမှာအရေးသဘောဆိုတဲ့ဆိုဆိုထိုင်နေတဲ့သဘောဆိုပြိုးနေတဲ့သဘောအဲဒါလေးတွေကိုအာဘောဓာတ်လို့ခေါ်တယ်အဲဒါလေးတွေသဘောကျနေလို့ရှိရင်လည်းပဲဆင်းရဲကိုလက်ခံသဘောကျနေတာဒီဆင်းရဲကမလွတ်နိုင်ဘူးလူသားတွေ နော်ဘဝစတဲ့စတဲ့ဒီလိုအားလေးဖြစ်နေမှာပဲဒီဘဝကနေပြီးသေနောက်ဘဝလည်းဒီလိုအားရမှာနောက်ဘဝလည်းဒီလိုအားရမှာနောက်ဘဝလည်းဒီလိုရမှာဒါဒီပါရနေမြတ်ကလာပါလို့မန္တရာဝဆင်းရမလုံးမြောက်နိုင်ဒီသောရကိုယ်တည်းကအခိုးငွေလေးတွေသဘောကျနေတယ်ကိုယ်တည်းမှာအခိုးငွေလေးတွေညီမျှပြီးတော့နေတာတယ်ဘူးတဲ့နေရာဘူးလို့အေးတဲ့နေရာအေးလို့ဒါလေးတွေသဘောကျသင်နေဖြစ်နေတာလေးတွေသဘောကျအဲ့ဒါလည်းပဲ ကိုဆင်းရဲကမလွတ်နိုင်ဘူးဆင်းရဲတွေလက်ခံနေတာဝါယောကတောင်းတဲ့သဘောတင်းတဲ့သဘောလှူကြတဲ့သဘောတွန်းကန်တဲ့သဘောအဲကြွနိုင်တဲ့သဘောမနိုင်တဲ့သဘောထနိုင်တဲ့သဘောပေါ်ပေါ်ပါထနိုင်တယ်ထိုင်နိုင်တယ်လှူကြနိုင်တယ်အာရင်ကောင်းတယ်အာရင်ပြည့်စုံတယ်ဆိုတာလေးတွေဝါယောဓာတ်တွေပဲအဲဒါဒီသာနိတ္တနေတဲ့ကာလပါလို့ဆင်းရဲကိုသာနိတ္တနေတာပဲဒီကသိပြီးတော့မလွတ်မြောက်နိုင်ဘူးအဲဒီပထဝီအာဝတေသောဝါယောဆိုတဲ့ ဒါလေးပါးကိုမตายမနစ်သက်မှဘာနစ်သက်ဝယ်မဟုတ်ဘူးဒီတရားတွေအဖြစ်ပြနေတဲ့တရားတွေပဲဒီတရားတွေဖြစ်ပြနေလို့ချင်းအဲဆင်းရဲဒုက္ခအမျိုးမျိုးတွေဖြစ်စေရတဲ့တရားတွေပဲလို့ပြည့်မြင်ပြီးတော့ယုံမိုးဆက်ဆုံးမှသံဃာဝဆင်းကလုံးမြောက်နိုင်တယ်လို့မြတ်စွာဘုရားကဟောတယ်အဲဒါကဘုရားကမူရင်းယောက်ျားကိုမူဝေကြီးတွေကို မတမဲ့ဖို့မသားရဖို့ငွေကြီးတွေရဲ့အပြစ်ကိုမြင်ဖို့ငွေကြီးတွေအပြစ်မြင်ပြီးတော့ငွေကြီးတွေလွတ်မြောက်သွားထွက်ပြေးဖို့ပြောတာနဲ့တူပါတယ်တဲ့မြတ်စွာဘုရားကဓာကြီး၄ပါးကိုမသားရဖို့ဓာကြီး၄ပါးကိုယုံမဆက်ဆုံးအောင်အားထုတ်ဖို့ဓာကြီး၄ပါးကိုမတွေ့တာဖို့ဓာကြီး၄ပါးရဲ့သဘောမှန်တွေကိုသိအောင်ရှုဖို့မြတ်စွာဘုရားညွှန်ကြားအဲဒီတည်းညွှန်ကြားပြီးတော့ဓာကြီးလေးပါလွတ်မြောက်အောင်အားထုတ်တာကငွေကြီးလေးကောင်ကလွတ်မြောက်အောင်ထွက်ပြေးတာနဲ့တူတယ် တရားအာမထုတ်ပဲနဲ့တည်းနေတဲ့ပုဂ္ဂိုလ်တွေကမူကြီးတွေကိုလက်ခံသိမ့်ပိတ်ထားတဲ့ပုဂ္ဂိုလ်တွေမြည်တာပဲတရားအာထုတ်တဲ့ပုဂ္ဂိုလ်တွေကအဲဒီမူကြီးတွေကလုံးမြောက်အောင်လို့သာပြည့်နေပြီမြည်တာပဲတခါရှုရင်မူကြီးနဲ့လုံးမြောက်အောင်တလှမ်းပြည့်တာနဲ့ဆယ်ခါရှုရင်ဆယ်လားပြည့်တာနဲ့တခါတရားရှုရင်အဲခြေလားတရားပြည့်တာနဲ့ရှုတိုင်းရှုတိုင်းဟာမူကြီးတွေကလုံးမြောက်အောင်ဒီပုဂ္ဂိုလ်ပြည့်နေတာပဲ သာသနာ့ရေးတာမှာရောက်ပြီးတရားထုံးနေတဲ့ပုဂ္ဂိုလ်တွေဒီငွေကြီးတွေလွတ်မြောက်အောင်လို့ခုကြည့်နေကြတာနောက်ဆုံးတနေ့ကျရင်ဒါလွတ်မြောက်သွားမှာပဲအဲမလွတ်မြောက်သေးလို့ကျင်တော့ဒီငွေကြီးတွေကတနေ့ကျကြိုက်ပြီးပေးရမှာပဲဒီဘဝလားမဟုတ်နောက်ဘဝတွေလည်းဒီလိုသေးသေးနေဒုက္ခတွေရောက်နေမှာအဲဒီငွေကြီးတွေကလွတ်မြောက်အောင်လို့ရေးဖို့ရခနေ့တော့အစပဲရှိပါသေးတယ်ခနေ့ဓာကြီးလေးပါရှုဖို့ဓာကြီးလေးလေးပါးရဲ့သဘောတွေတော့ တော်တော်ဟောရအောင်ပါတော့မွေလေးကောင်က၄ပါးဗုဒ္ဓတဲ့မွေလေးကောင်ကဘူရုပ်၄ပါးပဲဆိုတဲ့အပိုင်းဒီနေမဲ့ကမ္မထာတစ်ခုပဲဒါကိုပိုင်မဲ့နဲ့သိသွားလို့ရှိရင်လည်းညာနာအရတ္တမေအရတ္တကိုရောက်ညာနာဖြစ်နိုင်တယ်မွေလေးကောင်က၄ပါးဗုဒ္ဓသူသာ၅ပြား၅ခန္ဓာရီရံသူချင်း၅ခုဆိုတာခန္ဓာ၅ပါးပဲအဲဒီခန္ဓာ၅ပါးသိအောင်ရှုလို့ခန္ဓာ၅ပါးပိုင်နေသွားလို့ရှိရင်လည်း သရဓမေရာကိုရောက်ဉာဏ်သာဖြင့်ဆင်းရဲကလည်းမြင်နေတယ်သူလည်းကမ္မထာတကူမွေလေးကောင်မှာလေးပါးဗုဒ္ဓသုသာ၅ပြား၅ခန္ဓာဤမိညာယံဘက်တဆွဲခြင်းကြောင့်အဲမိညာဆိုတာနန္ဒီနန္ဒီရာဂလို့ခေါ်တယ်။တမဲ့ပါရနေတဲ့သဘောလေးအဲ့ဒါလေးကလည်းပဲဒါလေးလည်းပဲမှန်တိုင်းပြီလို့ရှိရင်လူလည်းရဟန္တာဖြစ်နိုင်တာလေကမ္မထာတကူ။ မညာယာမဲ့ဒါဆွဲချက်ကြောင့်ရွာပြည့်သုံညာ6ဒွါရသို့ရွာပြည့်ကုန်းရောက်သွားတယ်ရွာပြည့်ကုန်းဆိုတာလည်းပဲလွား6ပါပဲမြင်နိုင်ကြတဲ့လွား6ပါမျက်စိနားနှာခေါင်းလက်အကိုစိတ်လွား6ပါအဲဒီလွား6ပါရဲ့အဖြစ်ပြမှန်သိရင်လည်းပဲရဟနာဖြစ်နိုင်တာပဲဆဲကလည်းငြိမ့်နေတာရွာပြည့်သုံညာ6ဒွါရသို့ ယောက်ကတဘုံသုံးစုံသမျှဝင်လာကြ၍သမျှသုံးစုံဆိုတော့6ယောက်ဘာမှ6ပါးပဲမာယရဏ6ပါးယူပါရဏသာရရဏအစရှိသောအာယု6ပါးတရားတွေအဲဒီတရားတွေအမှန်တည်းသိလို့ရှိရင်လည်းဉာဏ်လာဖြစ်နေတာအခုမြင်နိုင်ကြတဲ့မှနေရတာဒါတွေမှနေရတာပါပဲမြင်နိုင်ကြတဲ့သွား6ပါးကသင်ပေါ်လာတဲ့အာယု6ပါးတရားတွေသမျှ6ယောက်တွေမှနေရတာ

အာထုတ်မှုရှုမှုဖြစ်အောင်လို့အာထုတ်ပြီးတော့ပေးနေဝိရိယလည်းရှိတယ်။အဲဒါလက်နဲ့ချင်းနဲ့ကုရနေတာလည်းတူတယ်။အဲဒါအတွင်ကုရအာထုတ်ပြခြင်းခိုးပဲအရောက်ကူးမြောက်ကုန်မှာယဟန္တာရီအဲဒါဘုပဲရောက်တယ်။ယဟန္တာပူပြောင်းအာထုတ်ကြမှာ။ကောင်းစွာညွန်ကြားကဲသူကဖရာမြတ်ပေရီအဲဒီမှာ မွေရင်းယောက်ျားကုန်မယ်ဒီမွေတွေတစ်နေ့ကြိုက်ရင်သေးလိမ့်မယ်မစောစောကလည်းပြုပြင်ပြိသာပြုပြီးတော့ဆိုပြီးညွှန်ကြားတယ်အဲ့ဒါဘသူတို့ဆိုမြတ်စွာဘုရားပဲဒါကြီးလေးပါးရဲ့အဖြစ်တွေကိုဟောပြီးဒါကြီးလေးပါးမှန်တယ်သိအောင်လို့အဲရှုဖို့ညွှန်ကြားတာမြတ်စွာဘုရားရံသူကြီး၅ဦးနဲ့တူတဲ့ခန္ဓာ၅ပါးတရားတွေကိုရှုဖို့ဟောတာမြတ်စွာဘုရားအတွင်းညာသူနဲ့တူတဲ့လန္ဒီယာကကိုသိအောင်လို့ na ya ya ya ya ya ya ya ya ya ya ya ya ya ya mịa hịbụaha achaici

ကြားတဲ့တော့ဒီမျိုးပုဂ္ဂိုလ်တွေဟောဝေရေးပေးတာရှိရတဲ့ကတော့အဲနောက်လာကြည့်တဲ့ကြတော့မှဆက်ပြီးတော့ဓာကြီး၄ပါးဓာကြီး၄ပါးကစပြီးတော့အကျေဟောရမယ်လို့မှသာဒီနေ့တော့ခေါင်းစဉ်ပဲရှိသေးတယ်ဒီခေါင်းစဉ်ပြင်လို့ပြီးသွားသုံးတော့တော်တော်ဆုံးသွားပါပြီခေါင်းစဉ်ကတော့ခေါင်းစဉ်ကတော့တော်တော်ဆုံးသွားတယ်ဆရာဟောတော်မူတဲ့ပါဠိတော်တွေအနေနဲ့ဒီလည်းအကုန်လုံးပြေးပြီးသွားတယ်ဘာမှအကျဉ်းချမရှိဘူးအဲဆောင်းဖို့ကလေးဆုံးပြီးတော့တရားသိညောင်းနေပြီးတော့ ငွေလေးကောင်ကလေးပါဗုဒ္ဓသူကငါးပြာမာခန္ဓာနှင့်မိညာယံပဲသဆွဲချက်ကြောင့်ရွာပြက်သုံးညာ6ဓွာရသောယောက်ကတဖို့ 6အာယုဟုသုံးဆုံးသမျှဝင်လာကြ၍ဘောကလေးသွဲမြစ်ပင်လည်းဤဒီဝေကံသာသက္ကာယမှာခေမနိဗ္ဗာန်ဟောကံထံသောစိတ္တမကေ esi nri, ngwo sere euguhie adajeb owe yeumiogomhụ ha nari ụlọaha eya kedue eyemaberi သောမသုဒ္ဓံတရားတော်ကြီးကိုယနေ့စ၍ယူသည်သောနာဂမသာယဗဓမ္မသောနာကုသကစေတနာယေသောအနုဘောကြောင့်ဤတရားဒေသနာတော်နှင့်ကြားသည့်အတိုင်းကျင့်ကြံပွားများအားထုတ်နိုင်ကြ၏ဝိပဿနာဉာဏ်စေရိယမဲ့ဉာဏ်စေရိစေကတဲ့ဉာဏ်ရပ္ပနိဗ္ဗာန်ချမ်းသာများကိုလင်မြန်စွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း